အများအားစောင့်ရှောက်ခြင်းဖြင့်ကိုကိုကိုစောင့်ရှောက်ခြင်းကိုကိုကိုစောင့်ရှောက်ခြင်းဖြင့်အများကိုပါစောင့်ရှောက်ရရောက်တဲ့အကြောင်းကိုမြတ်ဗုဒ္ဓကသုတ်တန်တစ်ခုမှာဟောကြားတော်မူခဲ့တာကြားဖို့ကြားလောက်မယ်ထင်ပါတယ်။ဤပြောရရင်တတိနဲ့ပြည့်စုံအောင်မပြတ်မလတ်အားထုတ်ခြင်းဖြင့်မိမိစိတ်တန်တန်မှာအရေးသွေးကောင်းတွေပြိုးထောင်နေပြီးတခြားသူတွေကမိမိစိတ်တန်တန်ကောင်းကြောင့်အကျိုးကျေးဇူးတွေရကြမှာဖြစ်ပါတယ် အဲ့ဒီမှာမြတ်ဗုဒ္ဓကဂျွန်းမဆရာနှစ်ယောက်အကြောင်းကို ပုံဆောင်ပြီးဟောတော်မူပါတယ်။တဦးကနောက်တော်ဦးရဲ့ပခုံးထက်မှာရက်နေပါတယ်။သူတို့ဟာဝါတိုင်းထိပ်ကိုတက်ပြီးတိုင်ရဲ့ထိပ်ဖြားလေးမှာရက်နေကြတာပါ။အဲ့ဒီမှာအောက်ကတဦးကဆိုတယ်။သင်ကကျွန်ုပ်ကိုစောင့်ရှောက်ပါ။ကျွန်ုပ်ကသင်ကိုစောင့်ရှောက်ပါမယ်။ဒီလိုနည်းနဲ့ကျွန်တော်တို့ကျွမ်းမကစားခွက်ကိုပြသပြီးတဲ့အခါဘီကင်းစွာနဲ့ပြန်ဆင်းကြပါမယ်။ အဲ့ဒီအခါပခုံးထက်နေသူကမဟုတ်သေးဘူးသင်ကမိမိကိုယ်ကိုစောက်ရှောက်ပါကျွန်ုပ်ကလည်းမိမိကိုယ်ကိုစောက်ရှောက်ပါမယ်ဒီလိုနည်းနဲ့ကျွန်ုပ်တို့ဟန်ချက်ညီအောင်အချင်းချင်းထိမ့်သိမ်းကူညီရရောက်ပြီးဘီကင်းစွာနဲ့ပြန်ဆင်းကြနိုင်ပါမယ်လို့ပြန်ပြောပါတယ်တနည်းပြောရရင် ကိုကတစ်ဖက်လူရဲ့ဟန်ချက်ညီမှုကိုတစ်ချိန်လုံးစိတ်ရောက်နေရင်ကိုယ်တိုင်ရဲ့ဟန်ချက်ညီမှုတွေပြက်ပြားကုန်မှာဖြစ်တယ်ဒါပေမဲ့ကိုကိုယ်တိုင်ရဲ့ဟန်ချက်ညီမှုကိုစောက်ရှောက်နေမယ်ဆိုရင်တော့ တစ်ဖက်သူရဲ့ဟန်ချက်ညီအောင်ထိမ့်သိမ့်မှုကိုပါကူညီရာရောက်ပါတယ်။ဒီဥပမာပြမှုကအရန်ကိုကွက်ကွက်ကွင်းကွင်းဖြစ်လွန်းတော့တုတ်တန်တွေကကြံတပိုင်းဖြစ်တဲ့အများကိုစောင့်ရှောက်ရင်ကိုကိုကိုပါစောင့်ရှောက်နေတယ်လို့လည်းဖြစ်တယ်လို့ဟောထားတာကိုသတိမထားမိတော့ပဲဖြစ်တတ်ပါတယ်။ဒီအပိုင်းကိုမြတ်ဗုဒ္ဓကခုနတပိုင်းလိုပုံဆောင်ဥပမာနဲ့မဟောထားပါဘူး။အများနဲ့ဆက်ဆံရမှာထားရှိရမယ့်အရေးသွေးလေးချက်ဆိုပြီးတန်းဟောတော်မူခဲ့ပါတယ် အများနဲ့ဆက်ဆံရမှာဒီလိုဒီလိုတွေလုပ်မယ်ဆိုရင် အများအတွက်ကောင်းမယ်အဲ့ဒီတော့ကိုယ့်အတွက်ပါကောင်းပါမယ်တဲ့အဲ့ဒီအထားရှိရမယ်အရေးသွေး၄ချက်ကတော့၁စေတနာထားခြင်း၂တနာကျင်နာခြင်းပါဠိလိုအနုကမ္ပဖြစ်ပြီးကျင်နာခြင်းလို့လည်းအဓိပ္ပာယ်ယူလို့ရတယ်၃တီးခံခြင်းနဲ့၄ဥပိ္ပခာတရားတို့ဖြစ်ပါတယ်ကိုကဒီအရေးသွေးတွေကို အများနဲ့ဆက်ဆံရမှာထားရှိမယ်ဆိုရင် ကို့အတွက်ပါကျိုးရှိပါတယ်။တခြားသူကြောင့်စိတ်ရှုပ်ရစိတ်တူရတဲ့အခါတိုင်းဒီအရေးသွေးတွေကိုထားကိုထားရှိသင့်ပါတယ်။စိတ်ရှုပ်မှုဒေါသတွေကို အလွန်အကျူးမဖြစ်အောင် ထိန်းရပါမယ်။ဘာဖြစ်လို့လဲဆိုတော့များသောအားဖြင့်တခြားသူဘက်ကလွန်လာရင်တော့ငါလည်းတံပြန်တုံ့ပြန်ခွင့်ရှိတယ်လို့ခံစားရတတ်ပါတယ်။သူပြုသမျှနှုတ်လိုက်မယ်ဆိုရင်သူတို့အတွက်ကိုဟာခြေတုပ်ပစိုးလိုအမြဲဆက်ဆံခံရတော့မှာကိုစိုးရင်လည်း ။ဒါကြောင့်ဦးဇင်းတို့ကငကားမန်းသိအောင်မောက်ထောင်ပြလိုက်မယ်လို့တွေးတတ်ကြတာပါ။ပါဠိတော်တွေကတနေရာမှာလူမိုက်တွေကိုပြန်မတုံ့ပြန်မဲ့သီးခံလိုက်ရင် ကိုယ့်ကိုခွန်အားနည်းတယ်လို့ထင်သွားကြပြီးကိုယ့်အပေါ်ကိုပိုပြီးကျူးလွန်လာလိမ့်မယ်လို့အတူရာတယောက်ကဆိုပါတယ်။ထို့အခါနတ်တို့တနှင်းတကြားမင်းက မမှန်ပေဘူးကိုယ့်အပေါ်သူတို့ဘလို့ထင်တယ်လဲဆိုတာပြဿနာမဟုတ်ဘူး။အရေးကြီးတာကကိုပြုမှုလိုက်တဲ့အမှုကိစ္စပဲ။ဘာကြောင့်လဲဆိုတော့ ဒါတွေကကိုယ့်ရဲ့ကံတရားဖြစ်လာတာမို့ပဲတခြားသူကလွန်လို့ကိုကပြန်တုံ့ပြန်မယ်ဆိုရင်ဒီကျူးလွန်မှုကကိုယ့်အပိုင်ဖြစ်သွားပြီတိခံလိုက်တဲ့ကိုကိုခွန်အားနည်းတဲ့သူလို့ထင်နေဆိုရင်ထိုသူတွေကတရားဓမ္မအကြောင်းဘာမှနားမလည်တာသာဖြစ်တယ်။ဘာကြောင့်လဲဆိုတော့စေတနာစိတ်တိခံခြင်းဥပ္ပခာတနာကျင်နာခြင်းလိုမျိုးရည်သွေးတွေဟာခွန်အားအမျိုးအစားတွေပဲဖြစ်ပါတယ် ဝေဒီဟိကာလို့အမည်ရတဲ့အင်ရှင်မတယောက်အကြောင်းရှိတယ်။သူဟာတနာကျင်နာတတ်တယ်၊ရရောတယ်၊နူးညံ့သိမ်မွေ့တယ်လို့သတင်းကောင်းနဲ့ကြော်စောပါတယ်။သူ့မှာကာလီလို့အမည်ရတဲ့ကျွန်မတယောက်ရှိတယ်။အဲ့ဒီကာလီကျွန်မတွင်းမိတာကငါရှင်မကဘာကြောင့်များသတင်းကောင်းကြော်စောတာပါလဲ။တကယ်ပဲဒီအတိုင်းမှန်နေလို့များလား။ဒါမှမဟုတ်ငါကပဲအိမ်မှုကိစ္စမှာဟာခွက်မရှိအောင်လုပ်ပေးနေလို့များလားဆိုပြီးအတွေးပေါ်လာတယ် အဲ့ဒါနဲ့မနက်တိုင်းတနေ့ထက်တနေ့အိယာကိုပိုးပိုးပြီးနေမြင့်မှထတယ်အဲ့ဒီတော့သခင်မဝေဒဟိကာကနေ့စဉ်ပိုးပိုးစိတ်တူလာပြီးနောက်ဆုံးတော့တကားမင်းတုံးနဲ့ကာလီခေါင်းကိုထုလိုက်ပါတယ်ကာလီလည်းလမ်းကိုထွက်ပြီးတနာတက်နူးညံ့သိမ်မွေ့လာပါတယ်ဆိုတဲ့သခင်မဝေဒီဟိကာရဲ့လက်ချက်ကိုအများသိအောင်ပြပါတော့တယ်။အဲ့ဒီအချိန်ကစလို့သခင်မဝေဒီဟိကာဟာရက်ဆက်ကြမ်းတမ်းသူဖြစ်တဲ့တင်းဆို ပြန့်နှံ့သွားပါတော့တယ်။ဆိုလိုတာက သူကောင်းလို့ကိုကကောင်းတယ်ဆိုတာတိတ်ချီးကျူးစရာမဟုတ်ဘူးကို့အပေါ်မကောင်းတဲ့သူတွေကို ဥပ္ပခါတရားသီးခံခြင်းတရားစေတနာတွေနဲ့ပြုမှုဆက်ဆံတဲ့အခါကသာကိုယ့်ရဲ့ခွန်အားကိုပြသတာလို့ဆိုနိုင်ပါတယ်ရဗုဒ္ဓကအဲ့ဒီတုတ်တန်ထဲမှာပဲမေတ္တာစေတနာစိတ်ကိုကဘာမြေကြီးလောက်ကြီးမားကျယ်ပြန့်အောင်ဂင်းကမြင့်လောက်ကြီးမားအေးချမ်းအောင် ထားဖို့ကြောင်းဟောတော်မူထားပါတယ်။တင်ကြီးပြောရရင် စိတ်အနှောက်အယှက်ဖြစ်စရာကြုံရုံလောက်နဲ့မပွန်းပယ်မပျက်စီးနိုင်တဲ့စေတနာမျိုးထားရမှာပါစေတနာထားတန်ကျင်နာတက်တာဟာအားနည်းချက်မဟုတ်ဘူးလို့သိထားရမှာပါလူတော်တော်များများအမှတ်မှားကြတာကတစ်ဖက်လူကို စေတနာထားပြကျင်နာပြရဲဆိုရင်ခွန်အားနည်းသူဖြစ်နေလို့တစ်ဖက်လူကို ကြောက်လို့အဲ့ဒီလိုပြုမှုရတာလို့ထင်ကြပါတယ်ဒါပေမဲ့အဲ့ဒီလိုမမြင်ရပါဘူး ဒီပြည့်မှုနိုင်စွမ်းတွေကိုခွန်အားတွေအဖြစ်မိမိမှာတိဆောက်တဲ့အခါကြွကျင်ပိုင်တိုင်းတဲ့အရေးချင်းတွေဖြစ်လာပြီးမိမိဒေါသကိုကျွမ်းကျင်စွာထိန်းချုပ်နိုင်စွမ်းရှိလာပါတယ်ဒီလိုဒေါသကိုထိန်းချုပ်နိုင်တဲ့စွမ်းရည်ကတကယ်ကိုအရေးကြီးပါတယ်ဒေါသကိုအစာကျွေးမိလို့ဒေါသကိုမချုပ်တီးပဲပြသမိလို့ဦးဇင်းတို့မှာဒုက္ခတွေအတော်များကြရတာကြောင့်ဒီစွမ်းရည်ကို ကျွမ်းကျင်ပိုင်နိုင်သင့်ပါတယ်ဒီမှာအရေးကြီးတာတစ်ခုက စေတနာထားတာနဲ့ကျင်နာတာကမတူဘူးလို့သိရမယ်။မေတ္တာစေတနာက အလုံးကိုစိတ်ချမ်းသာစေခြင်းစိတ်ရှိတာဖြစ်တယ်။ကျင်နာခြင်းကတော့ကိုယ်လှုပ်ဆောင်ချက်တွေမှာညံ့ညတာတာတနာဆန္ဒမှုနဲ့လှုပ်ဆောင်တာဖြစ်တယ်။ဒါကြောင့်မို့အနုကံပါဆိုတဲ့စကားလုံးကိုကျင်နာခြင်းရောတနာခြင်းဖြစ်ရောအတိပ္ပယ်ပြန်လို့ရတာဖြစ်တယ်။တတဝါတိုင်းဟာဒုက္ခကြုံနေကြရှာတာပဲဆိုပြီးစာနာတနာတာဖြစ်တယ်။ မိမိတယောက်တည်းဒုက္ခရှိတာမဟုတ်ဘူးတခြားသူအားလုံးလည်းဒုက္ခရှိတာဖြစ်ပါတယ်ကိုနဲ့အဆင်မပြေတဲ့သူမျိုးအပေါ်ကောင်းဆုံးတုံ့ပြန်နည်းကတနာကျင်နာပေးဖို့ကြိုးစားရတာပါ သူတို့ကကောင်းကောင်းပြန်ဆက်ဆံမလားမဆက်ဆံဘူးလားကအရေးမကြီးပါဘူးအရေးကြီးတာက ကိုဟာတနာကျင်နာမှုကိုဖြန့်ကျက်သွားပြီဆိုတော့ဘဝမှာကိုတယောက်ထဲရဲ့ဒုက္ခကိုပဲတွေးတက်တဲ့သူစားမျိုးမဟုတ်တော့ဘူးတခြားသူအားလုံးလည်းဒုက္ခရှိကြတာပဲဆိုပြီးစိတ်ကိုဖွင့်ပြီးမြင်တတ်သွားပါတယ် တတိမြောင်ကျင့်တဲ့တတိပဋ္ဌာန်ကျင့်မှာစိတ်ကိုကိုတွင်းကိုပါနှမျိုးမှာတတိနဲ့ရှုရတဲ့စိတ်တန်နုပတနာဆိုတာရှိပါတယ်။အဲ့ဒီမှာကိုပဆိုတာ တခြားလူတွေရဲ့စိတ်ကိုတိုက်တိုက်ရှုရမယ်လို့မဆိုလိုပါဘူး။မိမိစိတ်ကို ရှုပြီးတခြားလူတွေရဲ့စိတ်တဘာဝကိုနားလေကောက်ချက်ချရတာဖြစ်ပါတယ်။ကိုမာဒီခန္ဓာကြီးကိုရလာပြီးပဝန်းကျင်ဖွဲ့စည်းတစ်ခုမှာလူသားတအုပ်အနေနဲ့ပါဝင်လျှောက်လန်းနေတယ်။ ကိုယ်မှာဒုက္ခဆင်းရဲဆိုတာတွေရှိလာတယ်။တခြားလူတွေမှာလည်းခန္ဓာတွေရှိကြတယ်။သူတို့လည်းတူညီတဲ့ပြဿနာတွေရှိကြတယ်။ဒုက္ခဆင်းရဲရဲ့အသေးစိတ်ပုံမှန်သာကြွားခြင်းကြွားမယ်။အခြေခံအချင်းရာတွေကတော့အတူတူပါပဲ။ဦးဇင်းတို့အားလုံးမှာဒုက္ခဆင်းရဲတွေရှိနေကြတယ်။တခြားသူကိုဆင်းရဲဒုက္ခထပ်ဆောင်ပေးလို့လည်းမိမိအတွက် တိုးပွားလာစရာဘာတစ်ခုမှမရှိပါဘူး စေတနာစိတ်နဲ့သီးခံစိတ်ကအတူရှင်တွဲတယ်ဆိုတာသတိပြုရပါမယ်။ပါဠိမှာသီးခံတယ်ဆိုတဲ့စကားလုံးခမာဟာမြေကြီးဆိုတဲ့စကားလုံးနဲ့အတူတူပါပဲ။ဒါကြောင့်မြတ်ဗုဒ္ဓကမေတ္တာစေတနာစိတ်ဆိုတာမြေကြီးလိုပဲလို့ဟောလိုက်ရင်ပါဠိလိုတက်တဲ့သူကအလိုလျောက်မေတ္တာစေတနာစိတ်ဆိုတာသီးခံခြင်းပုံစံတစ်မျိုးလို့ဆက်ဆက်မိသွားမှာပါ။တခြားလူရဲ့ပြင်းမာကျူးလွန်ခြင်းကိုခံနိုင်ရရှိလေလေ မေတ္တာစေတနာစိတ်တွေထားတက်လာလေလေပါပဲသူတို့အတွက်မိမိမှာမေတ္တာစေတနာစိတ်တွေရှိလေလေပို့ပြီးသူတို့တွေရဲ့ပြင်မာကျွလွန်တာတွေကိုခွင့်လွတ်ပေးခြင်းလေလေဖြစ်လာပြီးသိခံဖို့အတွက်ပိုလွယ်သွားပါတယ်ဒီမှာအရေးကြီးတာတစ်ခုကဦးစင်းပြောခဲ့သလိုပဲသူတို့ကောင်းကောင်းပြန်ဆက်ဆံမလားမဆက်ဆံဘူးလားကအရေးဆိုင်ပုံမလိုပါဘူးဒီလိုသူတို့တုံ့ပြန်ပုံကိုလေးလူရှုနိုင်ပြီဆိုရင်တော့မိမိစီမှာဥပိ္ပခာတရားဖြစ်ထွန်းလာပါပြီ။ တခြားလူတွေရဲ့ပြုမှုတွေကိုဦးစင်းတို့ကထိန်းချုပ်လို့မရပါဘူးဦးစင်းတို့သူတို့အတွက်စွမ်းနိုင်တာတစ်ခုကတော့မိမိကိုယ်ကိုဥပမာကောင်းသဖွယ်ကြင်ကြံနေထိုင်ရင်သူတို့ဟာအချိန်အခါတစ်ခုမှာဦးစင်းတို့ကိုစံနမူနာယူလာပါလိမ့်မယ်သူတို့စံနမူနာမထားခဲ့ရင်တော့မှမမှန်ကန်ကန်နေထိုင်ကြင်ကြံလာတဲ့ဦးစင်းတို့အတွက်တော့အကောင့်ကံတွေပိုင်ဆိုင်သွားပါပြီမြတ်ဗုဒ္ဓဟောတော်မူခဲ့တဲ့တရားတွေအလုံးဟာ ဘယ်ရာတော့လှုပ်တင်တယ်ဘယ်ရာတော့မလှုပ်တင်ဘူးဆိုပြီးခွဲခြားပြတော်မူခဲ့တာကိုတစ်ချက်ဆင်ခြင်ကြည့်ပါလူတွေကိုသူပြောတဲ့အတိုင်းလုပ်ကို လုပ်ရမယ်လို့မြတ်ဗုဒ္ဓကမတိုက်တွန်းခဲ့ပါဘူးကိုကတကယ်ကိုဒုက္ခတွေအဆုံးသတ်ခြင်းနဲ့ဆိုရင်တော့မြတ်ဗုဒ္ဓထောက်ခံ အားပေးထားတဲ့အရာတွေကိုလုပ်ရမယ်ဆိုတာပဲရှိတာပါမြတ်ဗုဒ္ဓထောက်ခံအားပေးထားသမျှအရာအလုံးဟာ ကိုတော်မြတ်ကြီးရဲ့ဖြတ်တန်းလာခဲ့တဲ့မြောင်များလာတဲ့အတွေ့အကြုံတွေကနေရလာတာပါဒီတော့ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်လာရတဲ့အခါဒီလိုအချိန်မျိုးမှာဘာကိုတကယ်အလုပ်တင်ဆုံးလဲလို့ကိုကိုကိုပြန်မေးလိုက်ပါပြီးရင်တော့မြတ်ဗုဒ္ဓထောက်ခံအားပေးချက်များကိုလှုပ်ဆောင်ကြည့်လိုက်ပါ ကို့အဘောတယောက်ယောက်ကများ မတရားမှုကျူးလွန်လာခဲ့ရင်တံပြန်ပြီးကျွလွန်လိုက်ရမှတရားမျှတတယ်လို့ထင်တဲ့လူပောင်အဖွဲ့အစည်းမှာဦးစင်းတို့နေထိုင်တာဖြစ်ပါတယ် ဦးစင်းတို့မကြာခဏတွေ့တွေ့နေရတဲ့အတိုင်းပဲဒီလိုတံပြန်ကျူးလွန်လိုက်လို့ပဲအခြေအနေတွေပိုဆိုးရကုန်ကြတာပါလက်ရှိခေတ်မှာလေးလေးနက်နက်မယူကြတာကချုပ်တီးမှုတချို့ထားလိုက်မယ်ဥပက္ခတချို့ထားလိုက်မယ်ဆိုရင်ဦးစင်းတို့လူပောင်ကလက်ရှိပြဿနာ များစွာကိုဖြေရှင်းနိုင်လောက်မယ်ဆိုတာပါပဲဒါမှမဟုတ်မိမိအပြုမူသားလေးမိမိအတွက်အဖိုးတန်ဆုံးဥစ္စာဆိုတာကိုလေးလေးနက်နက်မယူကြပါဘူး အမှန်ဆိုတခြားသူပြုမှုပုံကြောင့်မိမိကိုယ်ကိုယုံနှင့်တဲ့အဆင့်ကိုဆင်းစေခြင်းရမှာမဟုတ်ပါဘူး။ဒါကြောင့်တခြားသူနဲ့အပြိုင်နှိမ်ပါတဲ့အပြုမှုတွေဘာလို့လုပ်နေအောင်မလဲ။ဒီတံမိုးတွေကိုခေါင်းထဲမှာနှလုံးသားထဲမှာခဏခဏဆွဲနေအောင်လုံးမှဒါတွေဟာအိန္ဒိယကလာတဲ့တရားစာတသက်မဟုတ်တော့ပဲမိမိတဏ္ဍာမှာတကယ်ဖြစ်ထွန်းတဲ့တရားတွေဖြစ်လာမှာပါ။မြတ်ဗုဒ္ဓပြိဋိနိဗ္ဗာန်ပြုခဲ့တာနှစ်ပေါင်း2500ကြာပြီးခဲ့ပြီမြဲ။ လူတဘာဝကတော့အရင်တိုင်းတော်တော်တူညီနေတော့မှာပဲဦးစင်းတို့အခက်အခဲဒုက္ခတွေကို ကိုကိုကိုပြီးခဲ့ကြပုံကအတူတူပါပဲဒုက္ခလွတ်မြောက်ရာလမ်းကလည်းအတူတူပါပဲမြတ်ဗုဒ္ဓရဲ့ထောက်ခံအားပေးတဲ့အချက်တွေကိုအမှန်တကယ်ကြိုးစားလိုက်နာမယ်ဆိုရင်မိမိကိုယ်တိုင်အကျိုးကျေးဇူးရသလိုမိမိဘေးကသူတွေပါအကျိုးကျေးဇူးတွေရတယ်ဆိုတာ တွေ့ပါလိမ့်မယ်ဒါကြောင့်နှုတ်နှစ်ဖက်အကျိုးကျေးဇူးတွေဖြစ်ထွန်းပါတယ် တတိနဲ့ပြည့်စုံအောင်တည်တည်ချာချာအားထုတ်ရင်မိမိကိုယ်တိုင်ထိုက်တဲ့အကျိုးရသလိုတခြားသူတွေလည်းအကျိုးရပါတယ်။တခြားသူတွေနဲ့ဆက်ဆံရမှာစေတနာထားခြင်း၊တနာကျင်နာခြင်း၊ပြီးခံခြင်း၊ဥပိ္ပခာတရားတွေထားရှိရင်တက်ခံရရှိသူတစ်ဖက်မှာလက်ငင်းအကျိုးရသလိုမိမိကလည်းရည်ရှိအတွက်အကျိုးရပါတယ်။